ခန်းကြီး7နှင့်အငယ်1မှ30သာရဖျားသည်အေဂုတုပြည်၌မောရှေနှင့်အာရုံတို့အားမိန်တော်မူသည်ကားဤလသည်တင်တို့၌လာဦးဒီဟုသောနှစ်စဉ်တွင် ပထမလဖြစ်ရမည်တင်တို့သည်ဣဒေလအမျိုးပရိသတ်အပေါင်းတို့ကိုမှားထားရသောစကားဟုမူကားဤလဆယ်ရက်နေ့၌တင်တို့ရှိသည်မြသည်မိမိအိမ်တောင်အတီးအတီးတိုင်း တိမ်တောင်လင်တိုးတငယ်တကောင်စီယူရမည်အိမ်တောင်ငယ်၍တိုးတငယ်တကောင်နှင့်မတန်လျင်နိစ္စသောအိမ်ဤချင်းနှင့်ဆက်ဖက်၍လူမြည်များရှိသည်ဟု ရေတွက်ပြီးလျင်တကောင်ကိုစားလောက်သောသူများကိုထောက်၍တိုးတငယ်တကောင်ကိုယူရမည်တိုးတငယ်ဖြစ်စေစိတ်တငယ်ဖြစ်စေတင်တို့ယူသော အကောင်သည်အပြစ်မပါ အခါမလဲသောအထီးဖြစ်ရမည်ထိုတိုးတငယ်တို့ကိုထိုလတ် 14ရက်တိုင်အောင်စောင့်ထားပြီးမှညာဥချိန်၌ဣဒေလအမျိုးအစည်းဝေးပရိသတ်အပေါင်းတို့သည်တတ်ရကြမည်တိုးတငယ်၏အသားကိုစားရသောအိမ်ဤတကထုံနှင့်တကတိုင်နှစ်ဖက်၌တိုးတငယ်၏အသွေးကိုယူ၍ထိုးရမည်အသားကိုမီးနှင့်ကင်ပြီးမှထိုညချင်းတွင်တဆေးမပါသောမုံခါသောဟင်းသည်ဟင်းရွက်နှင့်စားရမည်အသားစိမ့်သည်ဖြစ်စေရေနှင့်ပြုတ်သည်ဖြစ်စေ မစားရခေါင်းခြေတော့အသေးနှလုံးစသည်တို့နှင့်တကားမိခင်ပြီးမှ စားရမည်နံနှင့်တိုင်အောင်ထိုအသားကိုမကျွင်းစေရအနှဲငယ်ကျွင်းလင်မိနှင့်ရှို့ရမည်အငယ်7မှ20အပေတို့စားရမည်နိဟုမူကားခါကိုစီးလျက် ခြေနှင်းကိုစီးလျက်တောင်ဝေးကိုကင်လျက်အလင်းအမြန်စားရမည် ထာဝရဘုရား၏ပတ္တခါဖြစ်သည်အကြောင်းမူကားယနေ့ညတွင်အေဂုတုပြည်ကိုငါသည်ထုတ်ချင်းခတ်သွား၍အေဂုတုပြည်၌ရှိသော လူတို့၏တာဦးများနှင့်တရိษံတို့၏တာဦးများ အပေါင်းတို့ကိုဒဏ်ခတ်၍အေဂုတုပြည်ဘုရားတို့ကို တရားစီရင်မည်ငါသည်ထာဝရဘုရားဖြစ်၏တိုးတငယ်၏အသွေးသည်တင်တို့နေရာအိမ်၌တင်တို့၏လက္ခဏာတက်တည်ဖြစ်၍ထိုအသွေးကို ငါမြင်သောအခါသင်တို့ကိုငါလွန်သွမ်းမည်ထိုသို့အေဂုတုပြည်ကိုငါသည်ဒဏ်ခတ်သောအခါ ဖြစ်စည်းခြင်းဘေးဥပသည်တင်တို့ကိုမသိမရောက်ရဤနေ့ရသည်လဲတင်တို့အောင်းမေ့စရာဖို့ဖြစ်၍တင်တို့၏အမျိုးအစဉ်အဆက်မပြတ်ဤနေ့ရ၌သာရဖျားအားပွဲခံရကြမည်ပညာတော်ရှိသည်ဖြစ်၍ထိုပွဲကိုအစဉ်မြဲခံရကြမည်ခொနည်းပတ်လုံးတဆေးမပါသောမုံကိုစားရမည် ပထမနေ့ရ၌တဆေးကိုအိမ်များမှပယ်ရမည်ပထမနေ့မှစ၍ခொနည်းနေ့တိုင်အောင်တဆေးပါသောမုံကိုစားသောသူမည်ဒီကဤဒေလမျိုးမှပယ်ရှင်းခြင်းကိုခံရမည်ပထမနေ့၌၎င်းခொနည်းနေ့၌၎င်းဓမ္မစည်းဝေးခြင်းကို ပြုရမည်ထိုနေ့ရ၌လူတိုင်းစားခြင်းကိစ္စနှင့်ဆိုင်သော အလုတ်အဆောင်မှတပါအခြားသော အလုတ်ကို မလုတ်မဆောင်ရ ထိုအဇုမပွဲကိုခံရသောအကြောင်းဟူမူကား၊ထိုနေ့ရက်၌သင်တို့ဗိုလ်ခြေများကိုအဲဂုတ္တုပြည်ထဲကငါနှုတ်ဆောင်သည်ဖြစ်၍၊ထိုအကြောင်းကြောင့်ပညတ်တော်ရှိသည်အတိုင်း၊သင်တို့၏အမျိုးအစဉ်အဆက်မပြတ်ထိုနေ့ရက်ကိုအမြဲစောင့်ရကြမည်။ပဌမလဆယ်လေးရက်နေ့ညဦးမှစ၍နှစ်ဆယ်တရက်နေ့ညဦးတိုင်အောင်သင်တို့သည်တဆေးမပါသောမုန့်ကို စားရကြမည် ခုနှစ်ရက်ပတ်လုံးသင်တို့အိမ်များ၌တဆေးမရှိရတဆေးပါသောမုံကိုစားသောသူမည်ဒီကတကြွန်းတနိုင်ငံသားဖြစ်စေပြည်သားဖြစ်စေဣဒရလမျိုးပရိသတ်မှပယ်ရှင်းခြင်းကိုခံရမည်သင်တို့နေရာရရတို့၌တဆေးပါသောမုံကိုမစားရတဆေးမပါသောမုံကိုသာစားရမည်ဟု မိန့်တော်မူ၏အငယ်27မှ28 ထိုအခါမောရှေသည်ဣသရေလအမျိုး အသက်ကြီးသူအပေါင်းတို့ကိုခေါ်၍၊သင်တို့သည်အိမ်ထောင်များအသီးအသီးကိုယ်စီကိုယ်စီသိုးသငယ်တို့ကိုယူ၍ပသခါပွဲဘို့သတ်ကြလော့။ဟုဿုပ်ပင်ညွန့်တစီးကိုယူ၍အင်တုံ၌ထည့်သောအသွေးထဲမှာနှစ်ပြီးလျှင်၊တံခါးထုပ်၊တံခါးတိုင်နှစ်ဘက်တို့ကို ထိုးသုတ်ကြလော့။ထိုနောက်မှနံနက်တိုင်အောင်အဘယ်သူမျှမိမိအိမ် တကားပြင်သို့မထွက်မသွားရအကြောင်းမူကားသာရဖျားသည်အေဂုတ်ထုလူတို့ကိုတန်ခတ်ခြင်းဟာထုတ်ချင်းခတ်တော်တော်မူမီတကထုံနှင့်တကတိုင်နှစ်ဖက်၌ရှိသောအသွေးကို မြင်သောအခါသာရဖျားသည်တကားကိုလွန်တော်တော်မူမီဖြစ်စည်းသောသူသည်တင်တို့ကိုတန်ခတ်ခြင်းဟာအိမ်တဲသို့ဝင်ရသောအခွင့်ကိုပေးတော်မမူတင်တို့နှင့်တင်တို့၏သားများ၌ပညာတော်ရှိသည့် ဖြစ်၍ဤအမှုကိုအစဉ်မြဲစောင့်ရကြမည်ဂလိတော်ရှိသည့်အတိုင်းသာရဖျားပေးတော်မူလက်တန်သောပြည်သို့သင်တို့သည်ရောက်ကြသောအခါဤဝတ်ကိုပြုရမည်သင်တို့၏သားမြေတို့ကဤဝတ်ကို ပြု၍အဘယ်သို့ဆိုလိုသနည်းဟု မေးမြန်းကြလျင်ဒါဝရဖျားသည်အေဂုတ်ထုလူတို့ကိုဒဏ်ခတ်၍ငါတို့အိမ်များကို ချမ်းသာပေးတော်မူသောအခါ အဲဂုတ္တုပြည်၌ဣဒရေလအမျိုးသားတို့၏အိမ်များကိုလွန်တော်တော်မူသောဒါဝရဖျား၏ပတ္တခါရစ်ဖြစ်သည်ဟု ပြန်ပြောရကြမည်ဟု မောရှေဆိုပြီးလေ ထိုသူတို့သည်ဥညွတ်ချ၍ကိုးကွယ်ကြ၏ထိုတို့မောရှေနှင့်အာရုံတို့ကိုဒါဝရဖျားမှားထားတော်မူသည့်တိုင်ဣဒရေလအမျိုးသားတို့သည် ပြုကြ၏အငယ်29မှ36 တန်းကောင်ချိန်၌သာရဖျားသည်နန်းထိုင်သောဖာရောဘုရင်၏တာဥမှဆ၍ထောင်ထဲမှအချုပ်ခံရသော သူ၏တာဥတိုင်အောင်အေဂုတုပြည်၌တာဥရှိသည်မြကို၎င်းတရိษံတို့၏တာဥရှိသည်မြကို၎င်းတန်ခတ်တော်မူ၏ထိုညတွင်ဖာရောဘုရင်နှင့်သူ၏ကြုံများအေဂုတုလူများတို့သည်ထကြ၍အသေးကောင်ကင်းသောအိမ်တိမ်မြမရှိသောကြောင့် အဲဂုတုပြည်၌ကြီးစွာသောငိုကြွေးခြင်းဖြစ်လေ၏ထိုညချင်းတွင် မောရှေနှင့် အာရုံကို ခေါ်တော်မူလျင်တင်တို့မှဆ ảy ၍ဣဒရေလမျိုးသားတို့ထ၍ငါလူစုတဲကထွက်သွားကြလော့တင်တို့တောင်းသည့်တိုင်းသာရဖျားအားတွား၍ဝတ်ပြုကြလော့တင်တို့တောင်းသည့်တိုင်းတိုးနွားများကိုယူ၍တွားကြလော့ငါကိုလည်းကောင်းချီးပေးကြလော့ဟု မိန်တော်မူ၏ အဲဂုတ္တုလူတို့ကလည်းငါတို့ရှိသမျှသည်အသေးကောင် ဖြစ်ကြပြီဟုဆိုလျက်ဤဒေလလူတို့ကိုအဲဂုတ္တုပြည်တဲကအလင်းအမြန်လွတ်ခြင်းကကြက်ကြက်နှိုးဆော်ကြ၏ထိုလူတို့သည်တဆေးမယောသေးသော မုံစိမ့်ကိုယူ၍မုံနယ်သော ခွက်တို့ကိုလည်းအဝတ်နှင့်တကွထုတ်၍ထမ်းကြ၏မောရှေစီရင်သည့်အတိုင်းဤဒေလအမျိုးသားတို့သည်ငွေတစားရွှေတစားအဝတ်စားများကို အဲဂုတ်ထုလူတို့၌တောင်းကြ၏တောင်းသည့်အတိုင်းလဲပေးခြင်းသော စေနာစိတ်ကိုအဲဂုတ်ထုလူတို့အားသာရဖျားပေးတော်မူသည်ဖြင့်အဲဂုတ်ထုလူတို့၏ဥစ္စာများကို လူယူကြ၏အငယ်39မှ42ဤဒေလာမျိုးသားမိမနှင့် သူငယ်ကိုမဆိုဘဲယောက်ျားအရေအတွက်အဖျင်6သိန်းခန့်ပြရှိသောသူတို့သည်ယမတက်မျိုးမှ ထွက် သူကုတ်အရက်တို့ခရီးသွားကြ၏အမျိုးမျိုးသော လူအများတို့သည်လည်းတိုးနွားအဆရှိသောများစွာသောတရိษံတို့နှင့်တကွလိုက်ကြ၏တဆေးမယောဘဲအေဂုတုပြည်မှ ဆောင်ခဲ့သော မုံစိန်ကိုယူ၍တဆေးမပါသော မုံကိုဖုတ်ရကြ၏အကြောင်းမူကားအေဂုတုပြည်၌မနှွဲမဖင့်အနှင်ခံရသောကြောင့်ကိုစားစရာကိုမပြင်းမိကြ ဣဒရေလအမျိုးသားတို့သည်အဲဂုတ္တုပြည်၌ဧည့်သည်ဖြစ်၍တည်နေကြသော ကာလနှစ်ပေါင်း430ဖြစ်သည်။အနှစ်430စေသောနေ့ချင်းတွင်ဒါဝရဖျား၏ဘူကြီးအပေါင်းတို့သည်အဲဂုတ္တုပြည်မှထွက်သွားကြ၏။အဲဂုတ္တုပြည်မှနှုတ်ဆောင်တော်မူသောအတွက်ကြောင့်ထိုနေ့ညကို အထူးသဖြင့်ဒါဝရဖျား၌စောင့်เสียကောင်း၏ ဣဒရေလအမျိုးသားတို့၏အမျိုးအစဉ်ဆက်မပြတ်စောင့်ရသောသာရဖျား၏ဤဒီညပေဒီအငယ်53မှ51ပတ္တခံပွဲတရားဟုမူကားတပားမျိုးသားမစားရတို့ရတွင်ငွေနှင့်ဝယ်သောကျွန်သည်အယေပြန်းလီမင်္ဂလာကို ခံပြီးလင်စားရ၏တကြွတနိုင်ငံသားဖြစ်စေ အခစားသောကျွန်ဖြစ်စေ မစားရတအိမ်ဒီ၌တကောင်ကိုစားရ၏ အသားကိုအိမ်ပြင်သို့ယူမသွားရအယိုးကိုလည်းမချိုးရဤဒေလအမျိုးသားပရိသတ်အပေါင်းတို့သည် ထိုပွဲကို ခံရကြမည်တင်တို့ထံမှတဲခိုသောတပားအမျိုးသားသည်သာဝရဖျားဖို့ပတ္တခါပွဲကိုခံခြင်းဟာအလိုရှိလျင် သူ၌ရှိသောယောက်ျားအပေါင်းတို့သည်အယေပြားလီမင်္ဂလာကိုခံကြစေတို့ပြီးမှထိုသူသည်ပြည်သားကဲ့သို့ဖြစ်သောကြောင့်ချင်း၍ထိုပွဲသို့ဝင်စေ ယေဗျာလိမင်္ဂလာကိုမခံသောသူမည်သည်ကားထိုပွဲ၌ဝင်၍မစားရအမျိုးသားချင်းဖြစ်သောသူတင်တို့တွင်တဲခိုသော တပါအမျိုးသားဖြစ်သောသူတို့သည်တပါဒီသောတရားနှင့် ဆိုင်ကြ၏ဟုဒါဝရဘုရားသည်မောရှေနှင့်အာရုန်၌ပြညတ်ထားတော်မူ၏ထိုသောမောရှေနှင့်အာရုန်၌ဒါဝရဘုရားပြညတ်ထားတော်မူသည့်အတိုင်းဣဒေလအမျိုးသားအပေါင်းတို့သည်ပြုကြ၏ ထိုနေ့ခြင်းတွင်ထာဝရဘုရားသည်ဣဒရေလအမျိုးသားဗိုလ်ခြေတို့ကိုအဲဂုတ္တုပြည်မှဆောင်သွားတော်မူပြီးလျှင်